ကြာများနာနိုင်အောင်မလို့ဟမ်နာနိုင်ပါတယ်5မိနစ်5မိနစ်တော့နာနိုင်ပြီတော့เนาะဒီကနေ့ဝါစုလာပြီနေ့ဆိုတော့ဗုဒ္ဓဘာသာဝင်တို့ရဲ့နေရူနေမြတ်တဲ့ဒီနေ့မှ မြတ်စွာဘုရားနဲ့ပတ်သက်လို့လဲ3မျိုးလား4မျိုးလားဒီနေ့မှတိုက်ဆိုင်တယ်ဟုတ်တယ်မလားပါတွေပါလဲနော်ဘယ်နှခုတော့၄ခုဟမ် ပဋိသန္ဓေနေသောနေ့ဟုတ်သလားပြီးတော့ပါတယ်တော်ထွက်တော်မူသောနေ့အင်းပြီးတော့ကောဓမ္မစကြာဟောတော်မူသောနေ့ပြီးတော့ကောတကူပြာတိဟာပြတော်မူသောနေ့ပြီးတော့ကောဟမ် ဒါပဲသိတယ်ဘာကြောင့်ဒါပဲသိတာဘာကြောင့်ဒါလောက်ပဲသိတာတုံးလို့သာသနာတော်လျှောက်စာရန်နဲ့ဒါလောက်ပဲပါလို့ပါဖေဟာဒီလိုဟုတ်လားသာသနာတော်လျှောက်စာရန်ဖတ်ကြားထားတာဖတ်တာနားထောင်ထားတာမြတ်စွာဘုရားဒီနေ့မှာ ကန္ဓအမည်ရှိသောဥယျင်ဆောင်သည် စိုက်ပျိုးအပ်သောတရက်ဖြူပင်ဤအနိမ့်၌ရေမီအစုံအစုံအစားရှိသော တကူပြာတိဟာတို့ကို ပြတော်မူရဲတဲ့။ဘာလို့ဖို့လဲဆိုတော့ဒိဋ္ဌိတို့ကိုနှိမ်နှင်းမို့တဲ့။ဒိဋ္ဌိတို့ကတကူပြိုင်နေတယ်ဆိုလို့မြတ်စွာဘုရားက မပြိုင်မဲ့နေလို့မရလို့ပြိုင်လဲရတယ်။ဘာကြောင့်လဲဆိုတော့သူတို့ကဂေါရမဟာတို့လောက်တကူမရှိဘူး။ငါတို့ကဂေါရမရဲ့တကူသားတယ်။ဒါကြောင့်မလို့ဂေါရမငါတို့ကိုမပြိုင်ဝင်ဘူးဆိုပြီးသူကတိုင်းပြည်အနှံ့နယ်အနှံ့လျှောက်ပြီးတော့ဝါရဖြန့်ထားတာကိုအဲ့တော့တကယ်လို့မပြိုင်မဲနေလိုက်လို့ရှိရင်သူတို့ပြောတာပြောတာဟုတ်ရကြသွားမယ်။အဲ့ဒါကြောင့်မလို့ တကူပြတယ်ဆိုတဲ့ကိစ္စဟာမလုံသင့်မင်းနဲ့ဒီနေရာမှာတော့လုံသင့်လို့လုံလို့ရဒိဋ္ဌိတွေကိုတကူပြလိုက်တော့တချို့လည်းပဲတချို့ဒိဋ္ဌိတွေလည်းပဲမြတ်စွာဘုရားတကူပြတဲ့ဟာရှက်ပြီးတော့လေပင်ယူအိုးဆွဲပြီးမြစ်ထဲလှိမ့်ချလိုက်ကြတယ်ထားကြပါစို့ဒီတော့အဲ့ဒီတရက်ဖြူပင်ရဲ့အနီးမှာ တကူပြတိဟာပြပြီးတော့မြတ်စွာဘုရားကတာဝတိန်သာနတ်ပြည်တက်ပြီးတော့ဝါကတ်တော်မူတယ်တဲ့အဲ့ဒီအချိန်ကခွန်ဝါမြောက်ဝါဝါကတ်တော်မူတယ်တာဝတိန်သာတက်ပြီးဝါကတ်တာဘာလို့ခုလဲလို့ဆိုတော့မေတော်မာယာဖြစ်ခဲ့ဘူးတဲ့တန်တုတ်သီတနတ်သားအမှုပြုသော နတ်မြမာတို့အားအဘိဓမ္မာတရားဟောကြားဖို့ဒါကြောင့်ဒီကနေ့အဘိဓမ္မာတရားစပြီးဟောကြားတဲ့နေ့တဝါရင်းလုံးဟောပြီးတော့တရင်ညွလာပြီးနေကြအဘိဓမ္မာတရားအဆုံးသတ်ပြီးတော့မြတ်စွာဘုရားလူပြေသင်္ကတ္တငကူမြို့ကိုဆောင်းတန်းသုံးတွယ်နဲ့ဆင်းကြွတော်မူတယ်တဲ့ဒါကြောင့်မလို့ဒီကနေ့ဟာ မြတ်စွာဘုရားတာဝတိသနတ်ပြည်သို့ကြွတော်မူသောနေ့အဘိဓမ္မာဒေသနာစတင်ဟောကြားတော်မူသောနေ့လို့ဒါလည်းယူနိုင်တယ်ပြောနိုင်တယ်အဲ့လိုဆိုတော့ဒီနေ့ဟာအခါကြီးအခွင့်ကြီးဘယ်နှခုနဲ့ကြုံတော့6ပါဘယ်လား900ပါတော့မဟုတ်လားတာဝတိသကြွတာကတစ်ခုပေါ့အဘိဓမ္မာစဟောတာက တခုပေါ့ဟုတ်ကဲ့လားအဘိဓမ္မာစဟောတာကတခုမြတ်စွာဘုရားတဝါတွင်လုံးအဘိဓမ္မာဒေသနာတော်ဘုရားရှင်ရဲ့ဘုရားလောင်းဘဝကမေတော်ဖြစ်တဲ့မေတော်မာယာကဘုရားလောင်းကိုဖွာပြီး9ရက်ရှိတဲ့အခါကျတော့နတ်ရွာဆန်သွားတယ်မဟုတ်လားနတ်ရွာဆန်တော့ဒါဝိဒိနာနတ်ပြည်မှာတန်တုတ်တိတ တန်တန်တုတ်သီတနတ်သားဆိုပြီးနတ်သားတော် ဖြစ်တယ်ဒါကြောင့်ကျမ်းဂန်များမှာမေတော်ဖြစ်ခဲ့ဘူးသောတန်တုတ်သီတနတ်သားကိုအမှုထားပြီးနတ်ပြမများအားအဘိဓမ္မာ ဒေသနာတော်ဟောကြားတော်မူတယ်လို့အဲဒီလိုအထကထာကဆိုတယ်အဘိဓမ္မာဒေသနာတော်ဟောပြီးတော့ နေ့စဉ်နေ့တိုင်းဆွမ်းခံကြင်ကြတဲ့အခါကျတော့လူပြေမြောက်ကျွန်းမှာဆွမ်းခံပြီးတော့ဟိမန္တာကအနောဒရေအိုင်နာမှာဆွမ်းဖုံးပြီးတော်မူတယ်နတ်ပြေမှာဆွမ်းမဖုံးပြီးဘူးအဲ့ဒီအချိန်မှာအရှင်သာရိပုတ္တရာကလည်းပဲမြတ်စွာဘုရားရှိတော်မူရာအနဝဒအိုင် လာပြီးတော့မြတ်စွာဘုရားကို ရှိခိုးဖူးမြော်တယ်ဒီအခါမှာမြတ်စွာဘုရားကဒါဝတိမ္မာနတ်ပြည်မှာအကျယ်တဝင့်ဟောခဲ့တဲ့အဘိဓမ္မာတရားကိုအရှင်သာရိပုတ္တရာအာအကျဉ်းဟောကြားတယ်အရှင်သာရိပုတ္တရာကပညာမှာဣတတဲ့ရတော့အကျဉ်းဟောလိုက်တယ်ဆိုလို့ရှိရင်ပဲအကျယ်ချက်ပြီးသူကသိအဲဒါလိုဟောပြတဲ့အခါမြတ်စွာဘုရားတာဝတိန်သာပြန်တက်တယ်တာဝတိန်သာပြန်တက်ပြီးတော့ နတ်မြမာတွေပိရမတရားဆက်ဟောနေ့စဉ်နဲ့အမျှအဲဒါလို့မြတ်စွာဘုရားနတ်ပြည်မှာရော လူပြည်မှာရောတရားဒေသနာဟောကြားတော်မူတယ်။နောက်အရှင်သာရိပုတ္တရာက သူ့ကိုရှင်တော်မြတ်ဘုရားဟောကြားထားတဲ့အဘိဓမ္မာဒေသနာတော်ကိုသူတပည့်ယဟန်900ကိုပြန်ပြီးဟောတယ်။သူတပည့်ယဟန်900ပြန်ဟောတော့အရှင်သာရိပုတ္တရာက မကျင်းမကျယ်ဟောတယ်။ တာဝနိသနတ်ပြည်မှာမြတ်စွာဘုရားဟောတဲ့အဘိဓမ္မာဒေသနာတော့အကျယ်တဝင်းဟောလို့ကျယ်လွန်းတယ်အရှင်သာရိပုတ္တရာကို ပြန်ဟောတဲ့အဘိဓမ္မာဒေသနာကတော့ကျဉ်းပဲတဲ့အရှင်သာရိပုတ္တရာက သူရဲ့တပည့်ယဟန်900ကို ပြန်ဟောတဲ့အဘိဓမ္မာဒေသနာကတော့မကျဉ်းမကျယ်အလေအလတ်ဒေသနာပဲအခုအချိန်ထိ မြတ်စွာဘုရားရဲ့တပိသာဝကများနာယူသင်ကြားနေတဲ့ဒီအဘိဓမ္မာဟာ ရှင်သာရိပုတ္တရာက သူတပိများကို ပြန်လည်ဟောကြားတဲ့မကျင်းမကျဲဒေသနာပဲဖြစ်တယ်အဲ့ဒီမှာကျမ်းဂန်ကဘယ်လိုဆိုလဲလို့ဆိုတော့အရှင်သာရိပုတ္တရာက လင်းတို့သာ ဖြစ်ခဲ့ဘူးသောတတိယဟန်900အား မိမိနာကြားခဲ့သောအဘိဓမ္မာဒေသနာတော်ကို မကျင်းမကျယ်ဟောကြားတယ်ဒီလိုဆိုတယ်ရှင်သာရိပုတ္တရာရဲ့တပည့်ယဟန်900ဟာအရင်ဘဝကလင်းတို့တွေဖြစ်ခဲ့တယ်တဲ့ကတ္တပမြတ်စွာဘုရားလက်ထက်ကလိုင်ကူထဲမှာ လင်းတို့တွေဖြစ်နေတယ် အဲ့ဒီလိုင်းမှုထဲမှာယဟန်တော်တွေကအဘိဓမ္မာဒေသနာတော်ရွတ်တော်လင်းတို့တွေကနားထောင်ကောင်းလို့မဟုတ်လို့နားလည်လို့တော့မဟုတ်ဘူးနားထောင်ကောင်းလို့အသံတော်နဲ့တရားတော်ကြီးညိုပြီးတော့နာကြတယ်တဲ့ကသဗ္ဗမြတ်စွာဘုရားလက်ထက်ကအဲ့ဒီနာကြတဲ့လင်းတို့တွေဟာ သေပြီးတဲ့အခါကျတော့လင်းဘဝကသေပြီးတဲ့အခါကျတော့နတ်ပြည်မှာနတ်ဘဝရကြတယ်တဲ့တရားနာတဲ့ကုသိုလ်ကောင်းမှုစေတနာကြောင့်အတိဘယ်တော့မသိဘူးဒါပေမဲ့လို့တရားသာနဲ့တရားတော်ကိုကြည်ညိုတဲ့စိတ်တော်ဖြစ်တယ်ဖြစ်တဲ့အတွက်ပဲတိတ်တိတ်ဆိတ်ဆိတ်နာတယ်အဲ့ဒီကုသိုလ်စေတနာကြောင့် နတ်ပြည်မှာဖြစ်ပြီးတော့ဂေါရမမြတ်စွာဘုရားလက်ထက်ကြတော့နတ်ပြည်ကစုတည်ပြီးလူပြည်ရောက်လာပြီးအရှင်သာရိပုတ္တရာရဲ့ထာမတပည့်ခံယဟန်ပြုကြတော့အရှင်သာရိပုတ္တရာရဲ့တပည့်များဖြစ်ကြတယ်။ဒါကြောင့်မလို့အဲ့ဒီတပည့်များကိုအရှင်သာရိပုတ္တရာကအဘိဓမ္မာဒေသနာတော်ကိုမကျင်းမကျဲဟောကြားတယ်တဲ့အဲ့ဒီအချိန်ကစပြီးတော့အဘိဓမ္မာဒေသနာတော်ဟာယခုအချိန်ထိ မြတ်စွာဘုရားရဲ့တပိသာဝကတွေအကြမှသင်ယူနာကြမှတ်သားပြီးတော့လာရတယ်တချို့ကတော့အဘိဓမ္မာဒေသနာမှာဏိဒံခေါ်တဲ့ဘယ်နေရာမှာဟောတယ်ဘသူ အကြောင်းပြုဟောတယ်ဆိုတော့အချက်မပါတော့ဒီအဘိဓမ္မာဟာဖျားဟောမဟုတ်ဘူးလို့အနောက်တိုင်းကလူတချို့က ယူဆကြတယ်အဲ့ဒီအနောက်တိုင်းရဲ့အယူအဆလိုက်ပြီးတော့အရှေ့တိုင်းကခေတ်ဆန်ညင်တဲ့လူများကလည်းပဲလိုက်ပြီးတော့အဲ့ဒါလိုပဲအဘိဓမ္မာဟာဘုရားဟောမဟုတ်ဘူးလို့အဲ့ဒါလိုဆိုကြတယ်ဒါပေတဲ့အဘိဓမ္မာဒေသနာတော်ထဲမှာဘုရားရှင်ဟောထားတဲ့ ဓမ္မသင်္ကနီပါဠိတော်တို့ပဋ္ဌာန်းပါဠိတော်တို့ရဲ့အဘိဓမ္မာသဘောတွေဟာအများကဖျားဟောဟုတ်ပါတယ်လို့ချွင်းချက်မရှိလက်ခံထားတဲ့သုတ်တံဒေသနာတော်ထဲမှာပါတဲ့တရားသဘောတွေနဲ့အတိအကျကိုက်ညီတယ်မကွဲပြားဘူးမလွဲဘူးသဘောသဘာဝချင်းအတိအကျကိုက်ညီတယ်အဲ့ဒါထောက်ချင်းအဖြစ် အဘိဓမ္မာဒေသနာဟာမြတ်စွာဘုရားဟောတယ်ဆိုတာအဲဒါလိုယူဆနိုင်တယ်သို့တော်လည်းပဲမြတ်စွာဘုရားဟောခဲ့တဲ့ဝိနည်းဒေသနာ သုဒ္ဓံဒေသနာအဘိဓမ္မာဒေသနာ၃ရမှာဘုရားရှင်က အထက်ထမင်းငယ်တော့ဝိနည်းဓမ္မလို့ဒီလိုမင်းငယ်တယ် ဝိနည်းဆိုတာယဟန်တို့လိုက်နာကျင့်သုံးရတဲ့ဝိနည်းတရားတော်ဝိနည်းစည်းမျဉ်းနေဓမ္မဆိုတာထဲမှာသုတ်တန်နဲ့အဘိဓမ္မာပါဝင်တယ်ဓမ္မဆိုတာသဘာဝတွေအဲဒါလိုယူဆရဒီတော့အဲ့ဒီဝိနည်းအဘိဓမ္မာဝိနည်းသုတ်တန်အဘိဓမ္မာသုံးခုမှာ ဝိနည်းကတော့ယဟန်တော်များနေနီးထိုင်နီးစီမင်းဥပဒေသုတ်တံကတော့လိုက်နာဖို့ရာသဘောတရားတွေလက်တွေ့ကျင့်မှုသဘောတရားတွေအဲ့ဒီအတိုင်းလိုက်နာကျင့်ကြရင်ရနိုင်တဲ့အကျိုးတရားကိုဖော်ပြချက်တွေအဲ့ဒါသုတ်တံဒေသနာတော့အဘိဓမ္မာကတော့ သုတ်တံဒေသနာတော်ထဲမှာဘုရားရှင်ဟောထားတဲ့တရားတွေရဲ့သဘာဝကိုဖွင့်ပြတယ်လောဘဆိုတာဘယ်လိုသဘောရှိတယ်ဒေါသဆိုတာဘယ်လိုသဘောရှိတယ်မောဟဆိုတာဘယ်လိုသဘောရှိတယ်အစာရှိသည်ဖြင့်စိတ်စေတသိက်ယုံနိဗ္ဗာန်အစာရှိသည်ဖြင့်လောကမှာဖြစ်နေတဲ့သဘာဝတရားတွေကို နာမည်တက်ပြီးတော့ဖော်ထုတ်ပေးတယ်ဒါကအဘိဓမ္မာရဲ့သဘောလိုက်နာကျင့်ကြံရင်နီလန်းကတော့သုတ်တံမှာပဲပါတယ်အခုယောဂီတို့အာထုံနေတဲ့ဖောင်းနေပိန်နေရှူတာကြွတာလှမ်းတာချတာရှူတာကြွေးတာဆန်းတာကိုင်တာတွေ့တာထိုင်တာထားတာရှူတာစဉ်းစားတာတွေးတာစိတ်ကူးတာရှုတယ်ဆိုတော့အဲ့ဒီအာထုံနည်းတွေကတော့သုတ်တံဒေသနာတော်ထဲမှာပါတယ် လူလောကမှာတော့သုတ်တန်ဆိုလို့ရှိရင်ဝတ္ထုကြောင့်လို့နားလည်ထားကြတယ်အဲ့ဒါမဟုတ်ပါဘူးသုတ်တန်ဆိုတာလိုက်နာဖို့ရာတရားသဘောတွေကျင့်ကြံဖို့ရာသဘောတရားသဘောတွေလိုက်နာကျင့်ကြံခြင်းကြောင့်ရရှိတဲ့တရားသဘောတွေဒါတွေဟာသုတ်တန်နေဒါပေမဲ့တခါတရံမှာ ဒီလိုလိုက်နာကျင့်ကြံတဲ့အတွက်ဒီလိုအကျိုးတရားရတယ်ဆိုတာဝတ္ထုသာရကထုတ်ဆောင်ပြဖို့ရလိုတဲ့အခါကျတော့ဝတ္ထုလေးထုတ်ပြလိုက်တယ်ဒီဝတ္ထုမှာဒီပုဂ္ဂိုလ်ဟာဒီလိုကောင်းမှုကုသိုလ်လုပ်လို့ဒီလိုအကျိုးတရားတွေရသွားတယ်ဝတ္ထုသာရကလေးထုတ်ပြလိုက်တာအဲ့ဒါကိုပဲသုတ်တံလို့ လူလောကမှာတော့နေချင်းချင်းနဲ့မှတ်ထားကြတယ်ဒါကလည်းပဲလူတွေရဲ့အပြစ်တော့မဟုတ်ဘူးဘုန်းကြီးတွေရဲ့အပြစ်လို့ပြောရမလားတော့မသိပါဘူး။ဘာကြောင့်လဲဆိုတော့ရှေးကတရားစာအုပ်တွေမှာ တရားစာအုပ်တွေရေးကြပြီးတော့တရားသဘောနည်းနည်းပါးပါးထက်ကျန်တာကတော့ဝိထုဇာလန်တွေကိုခန်းခန်းနာနာနဲ့ထက်လွမ်းအောင်ဆေးဆွေးအောင်စရည်ပြီးထဲကြတယ်တော့ဘုန်းကြီးတွေကအဲ့ဓာတွေကြက်ရတယ်တရားဟောတဲ့အခါကျတော့အဲ့ဓာတွေကြက်ဟောရတယ်ဘုန်းကြီးတိုင်းတရားမဟောနိုင်ဘူး စာကြက်လို့ရထားတဲ့စာရှိမှဘုန်းကြီးကဟောနိုင်တယ်အဲ့လိုကြက်ဟောတော့အဆုံးသတ်မှာဘယ်လိုဆုံးသတ်ထားသလဲဆိုတော့ပြောတာကတရားသဘောကနည်းနည်းပဲအဲ့ဒီတရားသဘောကို အထောက်အကူ ပြုဖို့ရာဝတ္ထုတာရကပုံသက်သေးဆောင်တဲ့ဝတ္ထုဇလံကအကျယ်ကြီးအရှည်ကြီးဖြစ်နေတယ် တရားတနာ ਈ ဟောတယ်ဆိုလို့ရှိရင်တရားသဘောက9မိနစ်စာလောက်ပဲပါတယ်ကြံတဲ့55မိနစ်စာလောက်က အခုနဇက်လန်းကိုဝတ္ထုဇက်လန်းကိုတခန်းတနာနဲ့ရေစရာ ဖြစ်အောင်လွမ်းစရာဆွေးစရာဖြစ်အောင်အဲ့ဒါလို့ဆိုပြီးတော့ရေးထားတာကြက်ဟောကြအဲ့ဒီမှာအဆုံးသတ်တော့ဘယ်လိုသတ်လိုက်သလဲဆိုတော့ ဤဒီကသုတ်တံဒေသနာတော်သာ ဖြစ်ချေသည်လို့ဒီလိုဆုံးသတ်တယ်ဤဒီကသုတ်တံဒေသနာတော်သာ ဖြစ်ချေသည်ဆိုတော့အဲ့ဒါအထက်ထက်ကြားရတဲ့လူတွေကဩသုတ်တံဒေသနာတော်ဆိုတာဝတ္ထုကြောင်းကိုလို့ဒီလိုနားလဲသွားတယ်အဲ့လိုနားလဲသွားတယ်အဲ့ဒါနဲ့ပဲသုတ်တံဆိုလို့ရှိရင် လူတွေကဝတ္ထုကြောင်းပဲအောင်ပြီးတော့တာပဲ မဟုတ်ဘူးသုတ်တန်ဆိုတာလိုက်နာရမယ့်သဘောတရားတွေလိုက်နာရင် အကျိုးရနိုင်တဲ့သဘောတရားတွေကျင့်ကြံရမယ့်တရားတွေကျင့်ကြံနည်းတွေဒီနည်းအတိုင်းကျင့်ကြံရင်ဒီလိုအကျိုးရတယ်လို့ဖော်ပြထားတဲ့တရားအဲ့ဒါသုတ်တန်အဲ့တော့ရှေးရစာအုပ်တွေထဲမှာဘုန်းကြီးတို့ကျောင်းသားပေါ့ဆရာတွေကအဲ့ဒါအထက်ထက်နာရတယ် ဤဒီကသုတ်တံဒေသနာဒေါသဖြစ်ချေသည်ကြားရခဲ့နာရခဲ့လှစွာသောအဘိဓမ္မာဒေသနာတော်မြတ်ဒီကကုသလာဓမ္မအကုသလာဓမ္မအစာဤသည်ဖြင့်ရှင်တော်မြတ်ဖရာဟောကြားတော်မူသည်အဘိဓမ္မာကြတော့အဲ့လောက်ကလေးပဲကုသလာဓမ္မအကုသလာဓမ္မအစာဤဖြင့်ဟောကြားတယ်ဆိုပြီးတော့ရောဘာမှမပါတော့ဘူးပြီးတော့အဆုံးသတ်တာပဲအာ ကုသလဓမ္မအကုသလဓမ္မအစိုက်ဖြစ်ဖြင့်ရှင်တော်မြတ်ဗျာဟောကြားတော်မူသည်ဤသို့လည်းရှင်တော်မြတ်ဗျာ၏တရားတော်ကိုနာကြားရသောကောင်းမှုကုသိုလ်စေတနာတို့ကြောင့်ဆိုပြီးတော့ဆုတောင်းပြီးဆုံးသတ်ပေးလိုက်တယ်ဒီတော့လူတွေကသုတ်တန်ဒေသနာဆိုလို့ရှိရင်ဝတ္ထုကြောင်းမအောင်မေ့တယ်မဟုတ်အခုယောဂီတို့အာထုတ်နေတဲ့တတိပဋ္ဌာန်နိလဟာသုတ်တန်ဒေသနာပဲ အဲ့ဒီသုတ်တန်ဒေသနာထဲမှာအဘိဓမ္မာသဘောတရားတွေအကုန်လုံးအပြည့်ပါတော့အဲယောဂီတို့စိတ်လွင့်တဲ့အခါကျတော့လွင့်တယ်လွင့်တယ်လို့မရှိဘူးလားလွင့်စိတ်ဆိုတာဩဒိစ္စအဘိဓမ္မာအရာဩဒိစ္စစိတ်လို့စေတသိက်လို့ခေါ်တယ်ငိုက်တဲ့အခါကျတော့ဘယ်လိုမှတ်တော့ငိုက်တယ်ငိုက်တယ်မှတ်တယ်အဲ့ဒါဌိနမိတ်တာခေါ်တဲ့အဘိဓမ္မာသဘောအရာ ဌိနမိတ်တာခေါ်တယ်ညနေပိုင်းစားတဲ့အခါကျတော့လို့ဘယ်လိုမှတ်တော့စားတယ်စားတယ်လို့မှတ်တယ်အဲ့ဒါစားခြင်းနဲ့စိတ်ပဲမဟုတ်လားလောဘမဟုတ်ဘူးလားအဘိဓမ္မာသဘောအရာမဟုတ်လားတခါတရံဝေဒနာတွေပြင်းထန်လို့ဝေဒနာတွေတင်းနေရင်စူးဆိုက်ဆိုက်ရှုရှုလေ ဝေဒနာကနာလေဆိုတော့တခါတရံဒေါသထွက်မလာဘူးလား အဲအဲ့ဒါအဘိဓမ္မာသဘောအရာဒေါသပဲမဟုတ်လားစိတ်ဆိုးတယ်စိတ်ဆိုးတယ်နဲ့ရှုရတယ်မဟုတ်လားအဲရှုနည်းကိုပြတာကသုတ်တံပိတကဟုတ်ကဲ့လားအဲ့ဒီသုတ်တံပိတကနီးပြထားတဲ့အတိုင်းရှုလို့ဖြစ်ပေါ်တဲ့တရားသဘောကိုအဘိဓမ္မာကဘာပဲဆိုတာနာမည်တက်ပေးလိုက်တာဒါဖြင့်လောဘပဲဒါဖြင့်ဒေါသပဲ ဒါဖြင့်ဥဒိစ္စစိတ်ပဲဒါဖြင့်ဌိနမိတ်္တပဲလို့ဒီလိုနာမည်တက်ပေးလိုက်တာဟုတ်ကလားအဲ့ဒီတော့အဘိဓမ္မာမြတ်စွာဘုရားမဟုတ်ဘူးဆိုတာဟုတ်ပါမလားမဟုတ်ဘူးမြတ်စွာမဟုတ်ဘုရားမဟုတ်ဘူးလို့ယူဆတဲ့ပုဂ္ဂိုလ်တွေကသူတို့ရဲ့ဗราဏအကြောင်းကအဲ့ဒီအဘိဓမ္မာဒေသနာမှာဏိဒံမပါဘူး နိဒန်းဆိုတာဘယ်နေရာမှာဟောတယ်ဘယ်ပုဂ္ဂိုလ်အကြောင်းပြုပြီးဟောတယ်ဘာကိုအကြောင်းပြုဟောတယ်ဆိုတာအဲ့ဒါကိုနိဒန်းခေါ်တယ်ဘယ်ချိန်ကဟောတယ်သုတ်တံမှာတော့အဲ့ဒါတွေကပါတယ်လေဧကံသမယံဘဂဝါသာဝတိယံဝိဟရတိအစိုက်ဒီဖြင့်သုတ်တံတရားတော်ဒီမှာဥပမာဆိုလို့ရှိရင်တော့အခုကျင့်ကြံနေတဲ့မဟာတတိပဋ္ဌာနာတုတ်မှာလည်းပဲ ဧကံသမယဘဂဝါတက္ကေတုဝရတိကုရုတုကမတဓမ္မကမတအာကမတဓမ္မနာမနိဂမံနိဂမေတုအစိုက်ဒီဖြင့်ပါတယ်မြတ်စွာဘုရားကုရုတိုင်ကမ္မတနိဂုံးမှာနေစဉ်ကဒီတတိပဋ္ဌာန်ဒေသနာတော်ကိုအဲ့ဒီကမ္မတနိဂုံးသားတွေအာဟောကြားခဲ့တယ်လို့အစလေးမှာပါတယ် အဲ့တော့ဒါဏိဒံပါတယ်တဲ့ဒါကြောင့်မလို့သုတ်တန်ကဘုရားဟောစစ်တယ်တဲ့အဘိဓမ္မာတော့အဲ့လိုဒါတွေမပါဘူးတရားသဘောကိုတန်ပြောလိုက်တယ်ကုသလဓမ္မာကုသသဘောဆိုတာဒီလို အကုသလအကုသလဓမ္မာအကုသဆိုသဘောဆိုတာဒီလိုလို့တန်ပြောလိုက်တယ်ဒါဏိဒံမပါလို့တဲ့ဏိဒံပါသည်ဖြစ်စေ မပါသည်ဖြစ်စေအဘိဓမ္မာမှာပါတဲ့သဘောတရားတွေနဲ့သုတ်တန်မှာပါတဲ့သဘောတရားတွေဟာ ညီညွတ်တယ်၊ကိုက်ညီတယ်ဒါကြောင့်မလို့အဘိဓမ္မာဟာဖယားမှတပါတခြားပုဂ္ဂိုလ်ဟောတာ မဟုတ်ဒီတော့ဟိုအဘိဓမ္မာကိုသင်ညတဲ့အဘိဓမ္မာသင်တာထဲမှာမြန်မာပြည်ကအဘိဓမ္မာကို အသေးစိတ်နည်းနည်းနည်းနည်းသင်ညဆုံးပဲထေရဝါဒဗုဒ္ဓဘာသာ နိုင်ငံဖြစ်တဲ့သီဟိုတို့ ယူရီးယားတို့မှာအဘိဓမ္မာတလောက်မသိဘူးအသေးစိတ်လည်းမသိဘူးနည်းနည်းနည်းနည်းလည်းမသိဘူးအဲ့ဒီတော့အဲ့ဒီဒီဟိုတို့ယူရီးယားတို့ကအဘိဓမ္မာဆိုသိအချင်းကြီးတယ်အဘိဓမ္မာဆိုသိအချင်းကြီးတယ်ဒီတော့ကြင့်ကြံလို့မလို့မိမိတဏ္ဍာမှာဒီတရားတွေငြိမ့်တယ် ကောင်းတဲ့တရားတွေဖြစ်တယ်မကောင်းတဲ့တရားတွေငြိမ့်တယ်ဆိုလို့ရှိရင်မိမိချမ်းသာတာဒီတော့ချမ်းသာရေးကလူရင်တရားသဘောကိုနာမည်တက်ဖို့ကလူရင်ဟုတ်သလားနာမည်တက်ဖို့ကလူရင်မဟုတ်ဘူးမကောင်းတဲ့တရားပယ်ရှားပြီးကောင်းတဲ့တရားမိမိတဏ္ဍာဖြစ်ပွားအောင်အားထုတ်လို့မိမိချမ်းသာဖို့သာလျှင် လူရင်နာမည်လူရင်မဟုတ်ဘူးအဲအဘိဓမ္မာကနာမည်တက်ပေးတာသဘာဝကိုနာမည်တက်ပေးတာဒါကြောင့်ဘုန်းကြီးတို့ဒီမှာလည်းပြောဟောနေတဲ့အခါအဘိဓမ္မာ သိပြီးတော့ထဲမပြောပါဘူးသို့တော်လည်းပဲသုတ်တန်ထဲမှာပါတဲ့ကျင့်တဲ့ကြံတဲ့ထဲမှာပါတဲ့သဘောတရားတွေကိုတော့သဘာဝတွေပြောပြတယ်အဲ့ဒီသဘာဝတွေပြောပြနေသာသည်ပင်လည်းအဘိဓမ္မာပဲ အဲ့ဒီသဘာဝတွေပြောပြတာကလည်းပဲကျင့်တဲ့ပုဂ္ဂိုလ်လမ်းငါလမ်းမှန်ကျင့်နေတာပဲငါလမ်းမှန်တွေးနေတာပဲလို့သိယုံမြအဲ့ဒါသဘာဝကိုဖော်ပြအလူရင်းကတော့နိမန်လမ်းမှန်အတိုင်းကျင့်ဖို့ပဲလူရင်းအဲ့တော့နိမန်လမ်းမှန်အတိုင်းကျင့်ဖို့လူရင်းဆိုတော့နိမန်လမ်းမှန်သိအောင်ဆိုလို့ရှိရင်ဘယ်မှာကြည့်ရမလဲသုတ်တံမှာကြည့်ရမယ် ဟုတ်ကဲ့လားအခုဆိုလို့ရှိရင်ဒီကနေ့ယဟန်သစ်9ပါးယဟန်ပြုကြအရင်ယနေ့တွေကလည်းယဟန်သစ်တွေပြုကြသုတိမဆိုတဲ့ယဟန်ကမြတ်စွာဘုရားကိုဒီချိန်ကလျှောက်ထားတယ်ကျွန်တော်မြတ်ဘုရားယဟန်သစ်များကျင့်သုံးရမယ်တရားဟာဘာပါလဲတဲ့ဝီနည်းကတော့ပြောเสียမလိုဘူးယဟန်ဖြစ်ရင်ဝီနည်းကတော့သူကလိုက်နာကျင့်ကြမှာပဲသူမေးเสียမလိုသုတ်တန်သဘောအရာမေးတာ ယဟန်သစ်များဘာကိုကျင့်ကြံရပါမလဲတဲ့မြတ်စွာဘုရားကသတိပဋ္ဌာန်၄ပါးကိုကျင့်ကြံပွားများရမယ်တဲ့ယဟန်သစ်များသတိပဋ္ဌာန်၄ပါးပွားများကျင့်ကြံပွားများရမယ်တဲ့ဘာကြောင့်လဲဆိုတော့သတိပဋ္ဌာန်ကျင့်မှ ရုပ်မှရှိတဲ့အနိစ္စဒုက္ခအနတ္တသဘောမမြဲစင်ရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့သဘော စိတ်မှာရှိတဲ့အနိစ္စဒုက္ခအနတ္တသဘောမမြဲစင်ရဲ့ပုဂ္ဂိုလ်တ attva အတ္တမှုတဲ့သဘောဒီသဘောသိဖို့ဆိုတာတတိပဋ္ဌာန်ကျင့်မှပဲသိတယ်တတိပဋ္ဌာန်မကျင့်မဲ့သိပါမလားမသိဘူးအဲ့တော့အဲ့ဒါလို့အာဒါဖြစ်မမြဲတဲ့သဘောတွေပဲဖောင်းတာတွေ့လည်းပဲအော်ဖြစ်ပြီးပြက်သွားနောက်တော့ဖောင်းလည်းဖြစ်ပြီးပြက်တယ်နောက်တော့ဖောင်းလည်းဖြစ်ပြီးပြက်တာပဲအိုးဖောင်းတာတွေကလည်းအစဉ်စဉ်ဖြစ်ဖြစ်ပြီးပြက်ပြက်နေတာပါလားလို့ သိတော့အဲ့ဒါမမြဲတဲ့သဘော အနိစ္စသိတာမဟုတ်ဘူးလားအဲ့ဒါလိုပဲရုပ်ရှုတိုင်းလည်းမမြဲတဲ့သဘောအနိစ္စသိနေတယ်စိတ်ရှုတိုင်းလည်းမမြဲတဲ့သဘောအနိစ္စကိုဒါတွေပဲတွေ့နေသိနေတယ်ဆိုတော့အိုးဒီလောကလုံးမှာဖြစ်ပြီးတော့ပြင့်နေတာကြီးပဲမကောင်းတဲ့ဟာတွေပဲဟောဒုက္ခသဘောသိလာတယ်ဟုတ်တယ်မလားအဲ့တော့ဖြစ်ပြီးပြင့်နေတဲ့သဘောဟာတည်မြဲတဲ့သဘောလားမတည်မြဲတဲ့သဘောလား အဲ့တော့တည်မြဲနေတဲ့ပုဂ္ဂိုလ်တ attva ဆိုတာလောကမှာမရှိပါကလားတည်မြဲနေတဲ့အသက်ဝိညာဉ်ဆိုတာလည်းမရှိပါကလားမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ရုပ်အစဉ်နာအစဉ်မျှသာရှိတာပါကလားလို့သေချာသိမသွားဘူးလားအဲ့ဒါလို့သိသွားပြီဆိုတဲ့အခါကျတော့မပြတ်ဖြစ်ပြက်နေတဲ့ရုပ်အစဉ်နာအစဉ်ကိုပုဂ္ဂိုလ်တ attva လို့မထင်တဲ့အတွက် ပုဂ္ဂိုလ်တ attva လို့ထင်မှဖြစ်တဲ့ငါလိုချင်တယ်ဆိုတဲ့လောဘဖြစ်အောင်မလားငါစိတ်ဆိုးတယ်ဆိုတဲ့ဒေါသဖြစ်အောင်မလားငါသူတစ်ပါးတဲ့သားတယ်ဆိုတဲ့မာနဖြစ်အောင်မလားအဲ့တော့အဲ့ဒီကိလေသာတွေမငြိမ်းဘူးလားသိလို့ငြိမ်းတာဟုတ်ကဲ့လားအတိရအောင်မလုပ်ရတဲ့ရုပ်ကိုတတိပဋ္ဌာန်၄ပါးနဲ့ရှုရတဲ့စိတ်ကိုတတိပဋ္ဌာန်၄ပါးနဲ့ရှုရတယ်ဒါကြောင့်မြတ်စွာဘုရားက ယဟန်သင်များဟာတတိပဋ္ဌာန်၄ပါးကို ရှုမှတ်ပွားများရမယ်လို့မိန့်ကြတာအဲ့ဒီတတိပဋ္ဌာန်၄ပါးကတရားတော်လောက်ပြီထင်တယ်နော်ဟမ်မတော်လောက်သေးဘူးလားဘာဖြစ်လို့ဟမ်ကဲမတော်လောက်ရင်တော့လည်းနည်းနည်းတော့ဆက်လိုက်ရအောင်မယ်ဒီနေ့များလူဝတ်လဲမဲ့ဒုံလမယဟန်များရှိသေးလားမသိဘူး ကဲတော်လောက်ပါပြီတဲ့တော်လောက်ပါပြီတဲ့တပည့်တော်ကတရားပွဲမှာသာငုတ်တုတ်ကြီးထိုင်နေရတာစိတ်ကအိမ်ရောက်နေပြီတဲ့ဒါကြောင့်မလို့အရှင်ဘုရားအလိုက်ပြီးစွာတရားအဆုံးသတ်ပါတော့တဲ့ကဲဒီကိုတော်ကြီးစိတ်ညစ်သွားအောင်အကြာကြီးခေါ်လိုက်အောင်မယ်နော် အဲ့ဒီမဟာသတိပဋ္ဌာသတုတ်ဒေသနာတော်မှာမြတ်စွာဘုရားကဥဒေသခေါင်းစဉ်စကားမှာဒီလိုဟောရလေဧကာယနောအယံဘိက္ခဝေမေကောသတ္တနာဝိတ္တိယာသောကပရိဒေဝနာ သမတိကမာယာဒုက္ခဒေါမနသနာအထင်ကမာယာညာယတအဓိကမာယာနိဗ္ဗာန်တသစ္စိကရိယာယာ ယတိတံသတ္တာရောတတိပဋ္ဌာနာကတမေသတ္တာရောဣဒဘိက္ခဝေဘိက္ခုကာယေကာယ ानु ပတိဝိဟရတိအာတာပိသမ္ပဇာနောတတိမာဝိနယလောကေဘိဇာဒောမနတံဝေဒနာတုဝေဒနာ ानु ပတိဝိဟရတိအာတာပိသမ္ပဇာနောတတိမာဝိနယလောကေဘိဇာဒောမနတံ စိတ်တေစိတ်ဓာနုပတိဝိဟရတိအာတာပိသမ္ပဇာနောတတိမာဝိနယလောကေဘိဇာဒေါမနတံကျင့်ကြံသောတတိမာဝိနယလောကေဘိဇာဒေါမနတံဥဒ္ဒေသခေါင်းစဉ်စကားမှာမြတ်စွာဘုရားဟောတာ ရှင်းတယ်မဟုတ်လားဟမ်ဟမ်ဘာတွေလို့မလို့ မရှင်းဘူးလားမြတ်စွာဘုရားတရားတော်တွေကရှင်းရှင်းကလေးနားလည်လျော်ဟောထားတာနောက်ထပ်အထကထာဆိုတာပါဠိတွေလိုထပ်ပြီးတော့ဖွင့်ပြီးတော့မြန်မာတွေကလည်းမြန်မာလိုထပ်ရေးအဲ့ဒါနဲ့ပဲရှုပ်ကုန်တယ်ဘုရားရှင်ကဟောတရားတော်ရှင်းရှင်းကလေး ယတိတာသတ္တရောတတိပဋ္ဌာနာအကျင်တတိပဋ္ဌာန်၄ပါးဆိုသည်မှာအဋ္ဌိရှိ၏တတိပဋ္ဌာန်၄ပါးရှိတယ်အယံဤတတိဖြင့်ဇွဲဇွဲမြဲမြဲစူးစူးဆိုင်ဆိုင်ရှုခြင်းဟူသောတတိပဋ္ဌာန်သည်တတ္တနာတတ္တဝါတို့၏ ဝိတုဒ္ဓိယကိလေသာမှစင်ကြယ်ဖို့ရာဧကာယနောမေကောတခုဒီတကြောင်ဒီသောလမ်းမှန်ပေတိမရှင်းဘူးလားဟုတ်ကဲ့လားတတိဖြင့်ဆွဲဆွဲမြဲမြဲစူးစူးဆိုင်ဆိုင်ရှုတာဟာကိလေသာစင်ကြယ်ဖို့တခုဒီသောနည်းပဲတဲ့တခြားနည်းနဲ့ကိလေသာမစင်ကြယ်နိုင်ဘူးလောဘဒေါသမောဟကိလေသာအငြိအကျင်းမစင်ကြယ်နိုင်ဘူးတခြားနည်း အယံဤတတိဖြင့်စူးစူးဆိုင်ဆိုင်ဆွဲဆွဲမြဲမြဲရှုခြင်းသည်တောကပရိဒေဝနံဆိုရင်ပူဆွေးမှုငိုကြွေးမှုတို့ကိုသမတိတ်ကမာယလွန်မြောက်ဖို့ရာဧကာယနောမေဃောတကြောင်ဒီတခုဒီသောလမ်းမှန်ပေသည်တတိနဲ့စူးစူးဆိုင်ဆိုင်ယုတ်ထင်ရရင်ယုတ်ကိုရှုစိတ်ထင်ရှားရင်စိတ်ကိုရှုအဲ့ဒါလိုရှုတာဟာ စိုးရိမ်ပူဆွေးမှုကိုလည်းလွန်မြောက်စေနိုင်တယ်တဲ့ငိုကြွေးမှုကိုလည်းလွန်မြောက်စေနိုင်တယ်တဲ့မကောင်းလားမကျင့်တိုက်ဘူးလားဆယ်ရက်လောက်လားဟမ်လားဆယ်ရက်လောက်နော်อืมဆယ်ရက်လောက်ကျင့်အောင်လည်းများစိုးရိမ်ပူဆွေးမှုငိုကြွေးမှုတွေကင်းကုန်တော့သိကောင်းတာပဲနော် ဒုက္ခဒေါမနတဏံကိုဆင်းရဲမှုစိတ်ဆင်းရဲမှုတို့ဤအထင်ကမာယချုပ်ငိမ့်မှုရာလဲဧကာယနောမေဃောတခုရီတကြောင်သည်သောလမ်းမှန်ပေ၏တဲ့ကိုဆင်းရဲငြိမ့်မှုရာလဲဒီတတိပဋ္ဌာန်ပဲရှုတဲ့စိတ်ဆင်းရဲငြိမ့်မှုရာလဲတတိပဋ္ဌာန်ပဲရှုတဲ့စိတ်ဆင်းရဲရင်ဆင်းရဲတယ်ဆင်းရဲတယ်ဆင်းရဲတယ်နဲ့ထက်ခါထက်ခါတင်းတင်းတင်းတင်းတင်းရှုပြလိုက်လို့ရှင်ဆင်းရဲစိတ်ပျောက်မသွားဘူးလား ငြိမ့်သွားတာပေါ့ညာယတအဓိကမယမဲ့ညာကိုရဖို့ရလဲဧကာယနောမေကောတခုသီးတကြောင်ဒီတော်လမှန်ပေတိမဲ့ညာရဖို့လာရလဲပဲဒီတတိပဋ္ဌာမဲတဲ့တတိနဲ့စွစွမြဲမြဲစူးစူးဆိုင်ဆိုင်ရှုတာဒီတလန်းဒီတနည်းပဲရှိတယ်နိဗ္ဗာန်တသစ္စိကရိယာယဒုက္ခခတ်သိမ့်ချုပ်ပြငြိမ်၍ ဇတ်သိညာမှအိနိဗ္ဗာန်ကိုမဲ့ညာပူညာဖြင့်လင်းမြန်စွာမျက်မှောက်ပြုရလဲဧကယနောမေဃောဒီနီတလန်းသာရှိ၏တဲ့ဟောပါတယ်တော့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ရဖို့ရလဲပဲဒီတတိပဋ္ဌာန်လန်းတလန်းပဲရှိတယ်တဲ့ဘယ်သူဟောတာတော့ဘုရားရှင်ကတော့အထုတ်ပုံ မဟောသေးပဲနဲ့ ထမအကျိုးတရားတွေဟောတယ်ဘာဖြစ်လို့တော့အာထုတ်ခြင်းစိတ်ပေါ်လာအောင်လို့ဟုတ်ကဲ့လားအာထုတ်ခြင်းစိတ်ပေါ်လာအောင်လို့အကျိုးတရားဘယ်နှခုတော့ဘာတွေတော့ဟမ် ကိလေသာစင်ကြယ်ခြင်းအကျိုးစိုးရိမ်ပူဆွေးမှုလွမြောက်ခြင်းအကျိုးငိုကြွေးမှုလွမြောက်ခြင်းအကျိုးကိုယ်ဆင်းရဲငြိမ်ကြီးအကျိုးစိတ်ဆင်းရဲငြိမ်ကြီးအကျိုးမေဉဏ်ရခြင်းအကျိုးနိဗ္ဗာန်မျက်မှောက်ပြုရခြင်းအကျိုးဘယ်နှခုလဲအခုမှပဲသိတော့တယ်နော် တော်တာပဲခုမှပဲသိတာပဲနော်ဟိုသတိပဋ္ဌာန်ဆောင်ဖို့ရတော့မပါဘူးလားဒါဘယ်လိုတော့ ရတော့လဲရသားပဲမသိလို့တာနော်မသိလို့တာရတော့လဲရသားပဲဒါဖြင့်အဲ့ဒီတတိပဌာအကျင့်မှန်ကိုကျင့်ကြနိုင်တဲ့ပုဂ္ဂိုလ်တွေကဘလို့ပုဂ္ဂိုလ်တွေမှကျင့်ကြနိုင်လဲအဲအမိန့်ရှိပါဗျာနိုးနေတဲ့လူတွေမှကျင့်ကြနိုင်တာပေါ့အိတ်နေတဲ့လူတွေကျင့်ကြနိုင်မှာမလား ဟုတ်ကဲ့လားရှင်တော်ဗုဒ္ဓသာသနာဝေဟင်တတိပဋ္ဌံလာမင်းထိန်လင်းကြည်လင်ရောင်ကြီးအေးမြဖြာကြနေစဉ်နိုးသူများရှုပွားအပူစင်ဟုတ်ကဲ့လားရတော့လေရတာပဲမသိလို့လားဟုတ်ကဲ့လားညအိတ်ငိုင်နေတဲ့လူတွေကတော့ကြင့်နိုင်ရလား ကာမဂုဏ်မောင်းတိုက်အိမ်ငိုင်သူတွေလင်းရဲ့မညာရဲ့ရှုပ်တွေးလိမ်ပွေသာရဲ့သမီးရဲ့ပူဆွေးပြားပွေလာရောင်နှင်းတွေးဝင်မကြုံလေအကူမီအိမ်ကြီးတော်လာပြီရတော့လေရသားပဲနော်မသိလို့တော့ gain ဆိုရှင်တော်ဗုဒ္ဓ ရှင်တော်ဘုရား လျှောက်တဲ့ကိုတော်ကြီးအခုသူနိုးနေတာဟုတ်ကဲ့လားဘယ်တော့သူအိမ်ငိုင်းမနော်အထွက်သွားရဲ့အိမ်ငိုင်းမှာဟုတ်ကဲ့လားကိုတော်ကြီးထွက်သွားရင်အိမ်ငိုင်မှာရှုပ်ပွေးနေလိမ့်မယ်မဟုတ်လားဟဲ့ဒါပြင်မရှုပ်မပွေးပဲနဲ့ရှင်းရှင်းလေးနေရင်တော့ဘာလုပ်ရမလဲ နိုးနေရမှာပေါ့မဟုတ်လားနိုးနေရင်ရှင်းနေမှာပေါ့ဒီတော့ဘလို့အားထုတ်ရမလဲတဲ့ဣဒဘိက္ခွေဘိက္ခုကာယေကာယ ानु ပတိဝိဟရတိအာတာပိသံသဇာနောတတိမာဝိနည်းလောကေပိစ္ဆာဒေါမနတံဘိက္ခုသန္တရာ ဘိက္ခဝေသန္တရာဘေကိုမျောတွေး၍ကြောက်ကြတဲ့ခြေသားခြေသမီးတို့ဣဒဤငါဘုရားသာသနာတော်၌ဘိက္ခုသန္တရာဘေကိုမျောတွေး၍ကြောက်သောပုဂ္ဂိုလ်သည်အာတာပိကိလေသာကိုပူလောင်၆သွေ့စေနိုင်လောက်အောင်ပြင်းထန်တင်းရင်သည့်လုံလာဝိရိယရှိသည်ဖြစ်၍ တတိပဌံပွားတဲ့ပုဂ္ဂိုလ်ရှိရမယ်အည်သွေးတွေမြတ်စွာဘုရားဟောတယ်အာတာပိကိလေသာကို ပူလောင်6သွေးစေနိုင်လောက်အောင်ပြင်းထန်တင်းရင်သည့်သမ္မပဒံလုံလဝိရိယရှိသည်ဖြစ်၍တတိမာမပြတ်မလားရှုမှတ်သောတတိရှိသည်ဖြစ်၍ ဗမဇာနောယုတ်အမျိုးမျိုးနာအဖျားပြားကိုမှန်စွာသိပြီးဖြစ်၍ကာယေယုတ်အပေါင်းစု၌ကာယ ानु ပါတိယုတ်အပေါင်းအစုမြာသာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသည်လျက်လောကေလောက၌အဘိဇ္ဇာဒေါမနတံမရှုမိလင်ဖြစ်ပေါ်လာနိုင်တဲ့ လောဘဒေါသခေါင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယပယ်ဖြောက်လျက်ဝိဟရတိနေ၏ရှုရမယ်ပုဂ္ဂိုလ်ရဲ့အည်အသွေးပဲနှစ်ခုတွေ့တော့ကျော်သွားတယ်နော်စိတ်ထဲမှာဘုန်းကြီးပြန် ဖြေးဖြေးရွတ်မယ် အာတာပိကိလေသာကို ပူလောင်၆သွေ့စေနိုင်လောက်အောင်ပြင်းထန်တင်းရင်သည် သမပဒံလုံးလဝိရိယရှိသည်ဖြစ်၍ဘာရှိရမှာသာမန်ဝိရိယမဟုတ်ဘူးနော်ပြင်းထန်တင်းရင်နဲ့သမပဒံလို့ခေါ်ရတဲ့လုံးလဝိရိယ တတိမာမပြတ်မလားရှုမှတ်သောတတိရှိသည်ဖြစ်၍ဗါတဲ့တော့မပြတ်မလားဒလစရှုရမယ်နိုးနေတဲ့တစ်ချိန်လုံးရှုရမယ်အိပ်ပျော်နေတဲ့အချိန်သာမရှုရဘူးဒီလိုမဟုတ်လားအဲ့ဒီတတိရှိရမယ်တဲ့အဲ့ဒါလို့မပြတ်မလားရှုရလား အဲ့လိုရှုမှပဲရတယ်ပြတ်နေလက်နေ စကားပြောနေငေးနေမောနေရနော်မရဘူးတတိမှာမပြတ်မလားရှုမှတ်သောတတိရှိသည်ဖြစ်၍ဗမ္မဇာနောယုတ်အမျိုးမျိုးနာအဖျားပြာကိုမှန်စွာသိသည်ဖြစ်၍ပါတယ် ဖြစ်ပေါ်သမျှယုတ်တရဲ့သဘောကိုလည်းအမှန်တိုင်းသိတယ်ဖြစ်ပေါ်သမျှနာမ်ရဲ့သဘောကိုလည်းအမှန်တိုင်းသိတယ်အဲ့ဒါပညာပေါ့ဝိပဿနာပညာအည်သွေးဘယ်နှခုတွေ့တော့ပါတော့ဝိရိယတတိသမာဓိဝိရိယတတိပညာ ဟုတ်ကဲ့မလားရှုမှတ်မှုတတိချင်းဆက်ဆက်မိပြီဆိုလို့ရှိရင်တော့စိတ်ကငြိမ်မလာဘူးလားငြိမ်ပါဘူးခင်ဗျအဲ့တော့တတိကိုပြောခြင်းအပြင်သမာဓိလည်းပါရောဒါကြောင့်မလို့ဝိရိယသတိသမာဓိပညာရှုတဲ့ယောဂီမှာရှိရမယ်အည်သွေးဒီနေ့ဝတ္တယဟန်တော်အသစ်တွေမှာအထူးသဖြင့်မြတ်စွာဘုရားရည်ညွှန်းပြီးဟောထားတဲ့ အဤအသွေးလေးမျိုးဝီရိယသတိသမာဓိပညာဟုတ်ကလားအာတာပိကိလေသာကိုပူလောင်6သွေးစီနိုင်လောက်အောင်ပြင်းထန်တင်းရင်သည်သမ္မပဒံလုံးလာဝိရိယရှိသည်ဖြစ်၍တတိမာမပြတ်မလားရှုမှတ်သောတတိရှိသည်ဖြစ်၍သမ္မဇာနောယုအမျိုးမျိုးနာအဖျားဖျားကိုမှန်စွာသိသည်ဖြစ်၍ ကာယေယုတ်အပေါင်းစု၌ကာယ ानु ပါတိယုတ်အပေါင်းစုမြတာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသည်လျက်လောကေလောက၌အဝိဇ္ဇာဒေါမနတံရှုများမရှုမိလင်ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုပါတယ် မရှုမိရဲ့ဖြစ်ပေါ်မဲ့လောဘဒေါသစခေါင်းဆောင်တဲ့ကိလေသာတွေရှုမိလို့ရင်ဖြင့်မဖြစ်တော့ဘူးဒါကြောင့်အဘိဇာဒေါမနတံရှုများမရှုမိလင်ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသခေါင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယပယ်ဖြောက်လျက်ဝိဟရတိနေ၏ဒီကိလေသာတွေကိုပယ်ဖြောက်ပြီးနေတယ်ဆိုတာကိလေသာတွေငြိမ့်နေတာဘာကြောင့်လဲရှုလို့ ဝေဒနာတုခံစားမှုတို့၌ဝေဒနာနုပါတိခံစားမှုသဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသည်လျက်လောကေလောက၌အဘိဇ္ဇာဒေါမနတံခံစားမှုဝေဒနာကိုမရှုမိရင်ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနည်းပယ်ဖြောက်လျက်ဝိဟရတိနေ၏စိတ်တေစိတ်၌ စိတ်တ ानु ပါတိစိတ်သဘောကလေးမျှသာပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ငါလည်းမဟုတ်အတ္တအသက်ဝိညာဉ်လည်းမဟုတ်ဟုရှုသည်လျက်လောကေလောက၌အဘိဓါဒေါမနတန်ရှုများမရှုမိလင်ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယပယ်ဖြောက်လျက်ဝိဟရတိနေ၏ ဓမ္မေသူသဘောတို့၌ဓမ္မာနုပတိသဘောတဘာဝမျှသာပုဂ္ဂိုလ်တ attva ငါမဟုတ်အသက်ဝိညာဉ်အတ္တမဟုတ်ဟုရှုသိလျက်လောကေလောက၌အဘိဓါဒေါမနတံရှုများမရှုမိလင်ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနည်းပယ်ဖြောက်လျက်ဝိဟရတိနေ၏မရှင်းဘူးလား ဒါကြောင့်ဘုရားဟောတာကရှင်းရှင်းလေးပါလို့ပြောတာအဲ့ဒါမှနောက်ထပ်ပြီးဖွင့်ညာချဲ့ကြတဲ့အခါကျတော့ရှုပ်ကုန်ရောတချို့ကလည်းနားမလဲတဲ့နဲ့နားမလဲပဲနဲ့ဖွင့်တော့ရှုပ်တယ်ရှုပ်ကုန်ရော နားလဲတဲ့ပုဂ္ဂိုလ်ဖွင့်တာတောင် မြန်များကြီးဖွင့်တဲ့အခါကျတော့ရှုပ်ကုန်ရောအဲ့တော့မြတ်စွာဘုရားရဲ့စကားတော်ကတော့ သိသီးတယ်ကြစ်လစ်တယ်လူအတ္တာကလေးပဲမြတ်စွာဘုရားက မိန်တာအပိုးတွေမပါဘူးဒါကြောင့်သိတွေ့တယ်ဆိုရုပ်ဖြစ်တိုင်းသာရုပ်ဖြစ်တိုင်းသာစူးစိုက်ကစူးစိုက်ကသေချာရှုရမည်သေချာရှုရမည်သေချာရှုရသည်သေချာရှုရသည်ခန္ဓာတိုင်းသာခန္ဓာ စူးစိုက်ကသေချာရှုရသည်စိတ်ဖြစ်တိုင်းသာစူးစိုက်ကသေချာရှုရသည်သဘောတိုင်းသာစူးစိုက်ကသေချာရှုရသည်သေချာရှု ဆိုရုပ်ဖြစ်တိုင်းရုပ်ဖြစ်တိုင်းမှာသုလိုက်ပါသေတာ ကိလေစင်ရေဝင်နိဗ္ဗာန်ပြီရှုလင်ရှုလင်ကိလေစင် ไหน ဖြစ်တဲ့အတိုင်းရှုရမယ်ဆိုတာသိပြီးအသေးစိတ်ဆိုရင်တော့ဘယ်လိုရှုရမလဲ။ဘာဝနာကိုအားထုတ်လို့ ယူပါလေပြီးတော့မြင်လဲမြင်လဲပဲဆွေမြေယူပါလေနေနာတိရလေတို့ရာသာသာရာလေယူပါလေပေါ်လေဆိုရာဆိုပေါ်ရာနိုင်မရာလေယူပါလေ အဲ့ဒီတတိပဋ္ဌာနာတုတ်ဒေသနာတော်အတိုင်းရုပ်ဖြစ်သမျှနာမ်ဖြစ်သမျှကို မပြတ်မလတ်ရှုမှတ်ပွားများခြင်းတတိပဋ္ဌာန်ဝိပဿနာဘာဝနာကုသိုလ် ဆောက်တည်ရတဲ့သီလကုသိုလ်ယဟန်ကရှင်ပြုဆိုတဲ့သာသနာပြု ဥပသံပရပပိစမင်္ဂလာကုသိုလ်ဆွမ်းခဲပဲဘောဇင်းချိုးချင်းရတာအဖျားဖျားတို့ကိုလှူဒန်းရတဲ့ဒါနကုသိုလ်ပစ္စည်းလေးပါးစသည်လှူဒန်းရတဲ့ဒါနကုသိုလ်နာကြရတဲ့ဓမ္မသမဏကုသိုလ်ဒီကုသိုလ်စုစုကြောင့်ဆင်းရဲငြိမ်းကြောင်း